အာသနာတော်နှစ်2565နှစ်ကောဇာတက္ကရာ1383ခုနှစ်ရာသုလဆန်း3ရက်2022ခုနှစ်ဇန်နဝါရီလ4ရက်အင်္ဂါနေ့၌အွန်လိုင်းမှဟောကြားအပ်သောတရားဒေသနာတော်ခေမာထေရီမဤပါရမီဘဝနှင့်နောက်ဆုံးနေ့ရက်များ အပိုင်းလေးမြတ်စွာဘုရားရဲ့တရားတော်ကိုနာယူမှတ်သားရသဖြင့်ခေမထေရီမရဲ့စိတ်တွေဟာတရားဘက်ကိုဥလှဲ့ပြီးတော့သွားတယ်ရှေးရခင်နဲ့မတူဘဲနဲ့တရားဘက်ကိုဥလှဲ့သွားတယ် ရှေးရခင်ကဆိုရင်သူ့ရဲ့ရုပ်အစင်းပေါ်မှာမမနာတက်တယ်ဘီဘီယာဆိုတဲ့ဂုဏ်နဲ့လည်းပဲမမနာတွေတက်တယ်အလုံးမာနကိုလွှမ်းမိုးနေတဲ့ခေမမိဖုရားဟာရသော်ဗျာနဲ့တွေ့ပြီး မြတ်စွာဘုရားတရားနာလိုက်ရတဲ့အခါမှာသူဟာကြီးကျယ်ပြောင်းလဲသွားတယ်သူကသူထင်ရောက်နေတဲ့မာမနာတွေပြုတ်ကွဲပျက်စီးသွားပြီးတော့တရားစစ်တရားမှန်ကိုသိမြင်ဖို့စိတ်ဓာတ်ဟာအခြေအနေတစ်ခုကိုရောက်ရှိလာတယ်တရားစိတ်တွေ တတိတရားတွေရောက်ရှိလာပြီးတော့မြတ်စွာဘုရားရဲ့တရားဘက်ကိုအာယုံစူးစိုက်မှုတွေဖြစ်လာအဲ့ဒီအချိန်လေးမှာမြတ်စွာဘုရားကမဟာနိဒာဏသုတ်ကိုဟောတော်မူလိုက်တယ်မဟာနိဒာဏသုတ်ဆိုတာသူအတိတ်ဘဝတုန်းကလည်းထိသုတ်တန်ကိုစိတ်ဝင်စားခဲ့တယ် ရသော်ဘုရားဟောလိုက်တဲ့အခါဟိုရှေးရခင်ကငါဟိုရှေးဘဝတွေတုန်းကငါနာဘူးတဲ့တုတ်ပဲဆိုပြီးတော့ပြန်လဲတတိထဲမှာရရှိလာတာအဲ့ဒါဘဝဆိုတာတတိထားကြည့်ကြပေါ့တခါတည်းအလူတွေမှာနေရာတစ်ခုကိုရောက်တဲ့အခါဒီနေရာမှာငါနေဘူးသလိုလိုရောက်ဘူးသလိုလိုစိတ်ထဲမှာခံစားချက်ရှိတဲ့နေရာမျိုးတွေလည်း ကြုံရတတ်တယ်ပေါ့လူကိုယ်တိုင်မကြုံလည်းပဲအိမ်မက်ထဲမှာလို့လို့ကြုံရတတ်တာမျိုးတွေရှိတယ်လူတယောက်နဲ့တွေ့တဲ့အခါမှာလည်းပဲဘဝမှာရင်းနှီးတဲ့ပုဂ္ဂိုလ်ဆိုရင်ဒီလူဟာတွေ့ဘူးတဲ့ပုဂ္ဂိုလ်လို့လို့မိတ်ဆွေလို့လို့စိတ်ထဲမှာခံစားရတယ်ချက်ချင်းခင်မင်မှုရသွားတာမျိုးတွေလည်းဖြစ်တတ်တယ်တခါတရံကျတော့ လူမြင်လိုက်တာနဲ့ပဲမုံဒီစိတ်တွေပေါ်လာတဲ့လူမျိုးတွေရှိတတ်သေးတယ်။တန်တရားမှာအမုန်းထားခဲ့ဘူးတဲ့ပုဂ္ဂိုလ်လေဒီချိန်မှာတတိယပြီးတော့ဖြစ်ပေါ်လာတတ်တယ်ပေါ့။ဒါဟိုလူတွေကပြောတာသူကစကားပြောတယ်လို့ဆိုတာမသိမသိတဲ့အနေအထားတစ်ခုကိုယ်ကရင်သိတာမဟုတ်တော့လည်းပဲ။ အတိတ်ဘဝကလေ့ကျင့်လာခဲ့တဲ့အရာတစ်ခုဟာကိုယ့်ရဲ့ဘဝမှာစိတ်ဝင်စားမှုတွေနဲ့ကြုံတွေ့လာတတ်တယ်။ဒါကိုပဲဝါသနာလို့လည်းပြောကြတယ်ပေါ့နော်။ဝါသနာလို့လည်းပြောကြတယ်။ပညာရဲ့တစ်ခုကလူတွေစိတ်ဝင်စားတဲ့ဆိုတာအကြောင်းမဲ့တော့မဟုတ်ဘူး။အတိတ်ဘဝတုန်းကလေးလလိုက်စားခဲ့တဲ့ပညာရမျိုးဖြစ်နိုင်တယ်။သို့သော်လည်းမှတ်မိလားလို့ဆိုတော့မမှတ်မိဘူး အခုလဲခေမမီဘုရားဟာစိတ်ဓာတ်ကတရားဘက်ကို ရောက်လာတဲ့အချိန်လေးမှာရသော်ဘုရားကမဟာနိဒာနတုတ်ကိုဟောတော်မူလိုက်တယ်မဟာနိဒာနတုတ်ဆိုတာပရိစ္ဆေသမုပ္ပါအကြောင်းကိုအဓိကထားပြီးတော့ဟောတဲ့တုတ်တန်ဖြစ်တယ်ပရိစ္ဆေသမုပ္ပါကိုစိတ်ဝင်စားတဲ့ပုဂ္ဂိုလ်ဖြစ်လို့ဒီတုတ်တန်ကို အတိတ်ဘဝနာခဲ့ဘူးတဲ့ဆိုတာသူကသူမသိပေမဲ့လို့စိတ်ဝင်စားမှုကတော့မြင့်တက်လာခဲ့တယ်ပေါ့တတောကံလိတစိတ်တမံညတဝနာနရတာရတိလူတွေကို ဆုံးမတဲ့နေရာမှာအလွန်ကြွန့်ကျင်တော်မူတဲ့မြတ်စွာဘုရားဟာ ခေမထေရီခေမပိဗျာရဲ့စိတ်ဓာတ်ကို သိရှိနားလည်ပြီးမဟာနိဒာဏံဒေသေးတိသုတ်တန်တံဝိနည်းယမေတဲ့သူပြောလိုက်တယ်သူ့ရဲ့သူ့ကိုဆုံးမဖို့အတွက်မြတ်စွာဘုရားရွေးချယ်လိုက်တဲ့အခါကျတော့မဟာနိဒာဏဆိုတာအကြောင်းနဲ့အကျိုးအကြောင်းတရားတွေကို ဖော်ထူးတဲ့ ဟောကျူးတဲ့ပြိဿသမုပ္ပါတရားကိုအထုတလီဟောကြားလိုက်တယ်အဲ့တော့မြတ်စွာဘုရားတရားဟောတော့မယ်ဆိုရင် သူ့ရဲ့ဥပနိဒေယကိုကြည့်တယ်ဆိုတာအဲ့ဒါဒီလူဟာဘာစိတ်ဝင်စားတယ်လဲဖယ်တော့ဘာတွေလေ့ကျင့်ခဲ့တယ်လဲဆိုတာကိုသိရှိပြီးတော့မှမြတ်စွာဘုရားတရားဟောတာဒါကြောင့်ဘုရားနဲ့တွေ့တဲ့ပုဂ္ဂိုလ်တွေကကံကောင်းတယ်အလုံးကိုကံကောင်းတယ် ကိုယ်ကြိုက်ကိုမြတ်စွာဘုရားသိနေတာဖြစ်တယ်။ကျန်တဲ့ပုဂ္ဂိုလ်တွေကတရားဟောတယ်ဆိုတာယံဟောရတာဖြစ်တယ်။မြတ်စွာဘုရားအဲ့လိုမဟုတ်ဘူး။ဒီလူရဲ့ဆန္ဒဒီလူရဲ့အစ္ဆာတရားတေချာသိပြီးတော့ဟောတာဖြစ်တော့ယောဂဖြစ်ခြင်းအကြောင်းကိုသိပြီးတော့ဆေးတိုက်တဲ့သမားတော်လိုပဲဆေးတစ်ခွက်နဲ့ယောဂပျောက်သွားသလို ရသော်ဘုရားတရားတစ်ပုဒ်နားလဲရတာနဲ့ကျွတ်တရားရသွားကြတယ်ဆိုတာအဲ့ဒါစကလုံးရွေးချယ်မှုတွေလည်းရှိတယ်ပင်ဆက်ကဆိုတဲ့ပုံနာကြီးဟာသူအတိတ်ဘဝတုန်းကလေ့လာခဲ့တဲ့ကြားနာခဲ့ဘူးတဲ့တဘာဝတရားတွေတဲ့ပါနာမရူပဆိုတဲ့စကလုံးကိုသူ့ရင်ထဲမှာ အချိန်ချင်းထပ်ထပ်ဆွဲခဲ့ဘူးတယ်သို့တော့ဘဝတွေအမျိုးမျိုးပြောင်းလာတဲ့အခါမေ့နေတယ်မြတ်စွာဘုရားကသူ့ရဲ့မေးခွန်းကိုအဲနာမရူပဆိုတဲ့စကားလုံးလေးဖော်ပြီးတော့ဟောလိုက်တဲ့အခါကျဒါငါကြားဘူးပါတဲ့ဆိုဖြစ်သွားပြီအတိပ္ပယ်ကရှင်းငနဲ့လင်းငနဲ့ဖြစ်သွားတရားလို့ရသွားတာချက်ချင်းဒါမျိုးကရှိတယ်ပေါ့နော် ကိုယ်ကြိုက်နဲ့ကြိုက်သွားတာအဲ့ဒါကိုအစ္ဆာတရားလို့ခေါ်တယ်လူတွေရဲ့ယင်ထဲမှာဖြစ်နေတဲ့အစ္ဆာတရားကိုကြည့်ပြီးတော့ဟောတာအဲ့တော့မြတ်စွာဘုရားကလည်းပဲမဟာနိဒာဏတုတ်ကိုဟောလိုက်တယ်ခေမာရဲ့အတိညာဖွံ့ဖြိုးဖို့အတွက်မဟာနိဒာဏတုတ်ကိုဟောလိုက်တော့တုတ်တော်ဝတုတ်တန္တသစ္ထံတံပုပ္ပတေညမနုဿရေမဟာနိဒာဏတုတ်တံကို ကြားနာလိုက်ရတာနဲ့တပြိုင်နက်ဟိုရင်တော့လေးချက်ခဲတာတွေပြန်မှတ်မိသွားတယ်ပြန်မှတ်မိတယ်ဆိုတော့ငါဘယ်တော့ကဒီတုတ်တန်ကို သင်ခဲ့တယ်လို့ဒီလိုမှတ်မိတာတော့မဟုတ်ဘူးသူစိတ်ထဲမှာအလွယ်တကူနားလဲသွားတယ်ကြာဘူးနာဝဆိုတော့သဘောပေါက်တာလင်းမြန်မြန်သဘောပေါက်တယ်ပေါ့ပုဗ္ဗသင်ညမနုဿရေ အတိတ်ဘဝတုန်းကလေးလက်ခဲ့ဘူးတာတွေကိုပြန်အောင်မေ့ပြီးတထထိတာဝဟန္တန္တိဓမ္မစက်ခုံဝိတော်ရေအဲ့ဒီအရဘဝပေါ်မှာစိတ်ဝင်စားပြီးတော့စိတ်နှလုံးငြိမ်အိမ်ငြိမ်အိမ်နေတဲ့ချိန်လေးမှာမြတ်စွာဘုရားကဟောလိုက်တဲ့အခါမှာ ဓမ္မမျက်စိရရှိသွားတယ်ဓမ္မစက္ခုလို့ဆိုတာဒီနေရာမှာသောတာပန်ဖြစ်သွားတယ်လို့ပြောတာဓမ္မစက္ခုကသောတာပန်ဖြစ်တာကိုလည်းဓမ္မစက္ခုလို့ပြောတယ်တဂရကံဖြစ်ရင်လည်းဓမ္မစက္ခုလို့ပြောတယ်အနာဂံဖြစ်ရင်လည်းဓမ္မစက္ခုလို့ပြောတရားမျက်စိရသွားတယ်လို့ဆိုအဲဒီဓမ္မစက္ခုဆိုတဲ့တရားမျက်စိကိုရရှိသွားတဲ့အနေအထားကဘယ်လိုတော့ဆို ရှံကိဉ္စီသမုဒိယဓမ္မံသဗ္ဗတံនិရောဓဓမ္မံဖြစ်ခြင်းသဘောရှိတဲ့သင်္ခါရမှန်သမျှဟာပြည့်ခြင်းသဘောရှိတယ်ဆိုတာကိုလုံးဝသဘောပေါက်သွားတယ်ဓမ္မအမြင်တစ်ခုရရှိသွားတယ်လို့ဆိုအဲ့တော့ဆိုလိုတာမာနိဒာနတုတ်တန်ကိုမြတ်စွာဘုရားဟောလိုက်တာနဲ့ပြိဿသဘောပတ်ကိုရှင်းပြလိုက်တာနဲ့သူဉာဏ်တွေဟာပွင့်လင်းပြီးတော့ ဒိဋ္ဌိဝိသိကိစ္စဆိုရယ်မှားယွင်းတဲ့အမြင်ရဲ့တန်တရားရဲ့ကင်းပြီးသောတပန်ဖြစ်သွားတယ်တရားနာရင်သောတပန်ဖြစ်သွားတယ်လို့ဆိုလို့တယ်သောတပန်ဖြစ်သွားပြီဆိုရင် तू ကတာမန်အနေထားမဟုတ်တော့ဘူးပေါ့သောတပန်ပုဂ္ဂိုလ်တို့ရဲ့မြတ်စွာဘုရားပေါ်မှာဆုံးဖြတ်ချက်ကခိုင်မာသွားတယ်ပုရုဇဉ်နေနဲ့မတူဘူးသောတပန်ဖြစ်ရင်မြတ်စွာဘုရားပေါ်မှာ အဝိစ္စပတာရ တကယ်ကိုဖျားစစ်ဖဲလို့ကြီးညိုတဲ့တရားတရားအတိညာနဲ့သက်ဝင်ကြီးညိုတဲ့တရားတရားဓမ္မပေါ်မှာအတိညာနဲ့သက်ဝင်ကြီးညိုတဲ့တရားတရားသံဃာပေါ်မှာအတိညာနဲ့သက်ဝင်ကြီးညိုတဲ့တရားတရားနဲ့ငါးပါးတိလဟာလည်းပဲအသက်ထက်တမှုထားတဲ့အနေထားမျိုးရောက်ရှိသွားတယ်ဒါသောတပန်ရဲ့အင်္ဂယတ္တိပဲသောတပန်ဖြစ်တဲ့ပုဂ္ဂိုလ်ဟာ ဖရာတရားတန်ခါလွဲလို့တခြားကိုယ်တည်းမရှိဘူးဆိုဆုံးဖြတ်နိုင်တယ်ငါးပါးသီလနဲ့ပတ်သက်လို့အသက်ထက်တန်မိုးထားတယ်ပေါ့အသက်ထက်တန်မိုးထားတယ်ဆိုတာအသက်အသေးခံခြင်းခံမဲ့ငါးပါးသီလတော့အပြတ်မခံဘူးဆိုတဲ့အဆင့်မျိုးရောက်သွားတယ်အဲ့ဒါလို့သောတပန်ဖြစ်သွားလိုက်တာနဲ့တပြိုင်တည်းလူဟာအမြင်မှမရခင်ကတော့ စော်ကားမော်ကားလုပ်ခဲ့တာမျိုးတွေကဖြစ်တတ်တယ်ပေါ့နော်စော်ကားသလိုဖြစ်ခဲ့တာမျိုးတွေလည်းရှိခဲ့တယ်တောတဝံဖြစ်လိုက်တာနဲ့တပြိုင်နက်သူ့ရင်ထဲမှာရှင်းလင်းပြီးတော့မြတ်စွာဘုရားအကြောင်းကိုအရင်တုန်းကတော့အေးရုပ်ဆင်းလှပမှုကိုအပြစ်ပြောတဲ့ကိုရောကြီးအနိစ္စဒုက္ခအနတ္တဆိုတာစိတ်ပြည့်စရာတွေဟောတဲ့ကိုရောကြီးတို့ထင်လာခဲ့တာပေါ့ အခုတရားထုရလိုက်တဲ့အခါကျတော့အဲ့ဒီအထင်တွေဟာလုံးဝရှင်းသွားတော့သူဟာသူမှားခဲ့တာတွေအတွက်ဝန်ချတောင်းပန်လာတယ်နိပတိတောမဟေသိတပါဒမူလမိတာဝရေသောတပတိမညံရလင်ရခြင်းသောတပန်ဖြစ်လင်းဖြစ်ခြင်းမြတ်စွာဘုရားရဲ့ခြေရင်းမှာဝိုးဆင်းပြီးတော့ သူပြမမိတာကိုဝန်ချတောင်းပန်ခဲ့တယ်အစ္စယံဒေသနထာယဣဒံဝဆနာရသော်ဘုရားကိုရှ िख ိုးပြီးတောင်းပန်တာအဲ့တော့ခေမာသီရိခေမာမိဘုရားရဲ့ရသော်ဘုရားကိုရှ िख ိုးပုံကသူများနဲ့မတူဘူးတခြားလူတွေကရှ िख ိုးရင်၃ချိန်ရှ िख ိုးတာသူက၄ချိန်ရှ िख ိုးတယ်နှုတ်နဲ့မြက်ပြီးတော့၄ချိန်ရှ िख ိုးတယ် နမောတိသဗ္ဗထတ္တဝီ နမောတိကရုဏာကရနမောတိဒိဏတန္တာရနမောတိအမတန္တရာခြေနှလုံးအားချီးတော့ရသဗျာကိုခရော်ရင်နှုတ်ကနေမြက်ပြီးတော့ရှ िख ိုးလိုက်တာသဗ္ဗတတ္တဝီအယံခတ်သိန်းကိုတည်တော်မူတဲ့အိုရှင်တော်မြတ်ဖျား တေရှင်တော်မြတ်ဖရာအားနမောဥညွတ်ယူကျူရှိခိုးပါ၏အလုံးကိုသိတဲ့ဖရာပဲသူထင်တာကအပြစ်တွေကြီးပဲပြောတယ်လို့ထင်လာတာမဟုတ်ဘူးအပြစ်လည်းသိတယ်အကောင်းလည်းသိတယ်အဆိုးလည်းသိတယ်အကောင်းလည်းသိတယ်အကုန်လုံးကိုသိတဲ့ပုဂ္ဂိုလ်ပဲဆိုပြီးဒါပထမတစ်ချိန်မှာပထမအချိန်မှာ သဗ္ဗတတ္တဝိအရာခသိမ့်ကိုသိတော်မြင်တော်မူတဲ့ရှင်တော်မြတ်ဖရာတေရှင်တော်မြတ်ဖရာနမောဥညွတ်ဥညွတ်ပါတယ်ဥညွတ်ယူကျိုးရှိခိုးပါတယ်နမောတေကရုဏာကရကရုဏာကရချီးမြတ်သောကရုဏာရဲ့တရားဖြစ်တော်မူတဲ့ရှင်တော်မြတ်ဖရာလောကမှာအများပေါ်မှာအကျဉ်းတရားအထားဆုံးပုဂ္ဂိုလ်ပဲ မာနနဲ့ပဲလာလာဆဲတဲ့လူပဲလာလာရန်လုပ်တဲ့လူပဲလာလာပူဇော်တဲ့ပဲလူပဲလာလာဘယ်ပုဂ္ဂိုလ်ပဲလာလာအလုံးပေါ်မှာအကျင့်တရားနဲ့ဆက်ဆံနော်ကရုဏာမပြတ်ဆက်ဆံတော့မြတ်စွာဘုရားကိုမေတ္တာလို့မပြောဘဲနဲ့ကရုဏာလို့ပြောတာဟာတရားတွေပေါ်မှာမြတ်စွာဘုရားအနေနဲ့ကြည့်မယ်ဆိုရင်ပြမကြီးပဲဖြစ်စေတန်တရားတွေကမလွတ်သေးဘူးဆိုရင်တနာစရာပဲဖြစ်တယ် လူတွေချင်းချင်းကတော့ဒီကရုဏာဆိုတာဒုက္ခိတတ္တဝါကိုသာလဲအာယုံပြုတာဖြစ်တယ်လူတွေချင်းချင်းကြတော့မေတ္တာအဓိကရသော်ဘုရားကြတော့မေတ္တာတဲ့ကြွလွန်ပြီးတော့ကရုဏာဆိုတာထားတာဘာကြောင့်လို့ဆိုရင်ကရုဏာနိဒတာတပိပိဗုဒ္ဓခုဏဗုဒ္ဓဂုဏ်ဤအလုံးဟာ ကရုဏာကအခြေခံတယ်ကရုဏာကမြစ်ဖြားခံလာတယ်ဆိုတော့တရားတွေဒုက္ခရောက်တာကိုမကြည့်ရနိုင်တဲ့ကရုဏာဘလောက်ပဲချမ်းသာတဲ့လူလူဖြစ်ဖြစ်ဒီနေ့ချမ်းသာနေနေ့ပြန်ကသိဆုံးခြင်းနဲ့ကြုံရမယ်ဆိုတာသိနေတယ်ဒီနေ့မြမကြီးဖြစ်ပြီးမြမဖြစ်ပါတဝင်းဝင်းနဲ့ငကကြီးတဝင်းဝင်းနဲ့မြမမင်းကြီးဖြစ်နေအောင်တော့ မကြခင်ဝယ်စခြင်းမှာတရှုပ်ရှုပ်ဆိုတဲ့ဝက်ဘွားကမလွတ်သေးဘူးဆိုတာကိုမြတ်စွာဘုရားသဘောပေါက်သိတယ်သိတော့ကြော်ကြည့်လိုက်တာဟာဒီလူကတော့တထေးကြီးပဲဆိုကြော်ကြည့်လိုက်အင်းဒီတထေးကြီးကအရက်တွေတောက်မဟုတ်တာတွေလုံးနေတယ်သိသွားတာနဲ့မကြခင်သူငရဲခံရတော့မှဆိုတာဒါအောင်မြင်နေတယ်အဲ့တော့ဘလောက်ချမ်းသာတဲ့တရားပဲဖြစ်ဖြစ်မြတ်စွာဘုရားအနေနဲ့ကရုဏာထားတယ်ဒုက္ခရောက်ရှာတော့မယ် တန်တရားဟိုတဲ့မလို့သေးရင်ဒုက္ခရောက်မှာပဲဒါသိကြဒါကြောင့်မို့မြတ်စွာဘုရားရဲ့ဂုဏ်တော်တွေကိုချီးမွမ်းတဲ့အခါမှာခေမာမိဘုရားကနမောတိကရုဏာကရကရုဏာကရမဟာကရုဏာရဲ့တရားဖြစ်တော်မူတဲ့မြတ်စွာဘုရားရှင်တဲ့နှလုံးထဲမှာကရုဏာထားတော်မူတတ်တဲ့မြတ်စွာဘုရားတေရှင်တော်မြတ်ဘုရားနမောဥညွတ်ရေကျိုးရှိခိုးပါ၏နမောတေတိဏ္ဍတန္တရာ တိဏတန်တရတန်တရာကြီးကိုတစ်ဖက်ကအရောက်ကုမြောက်ပြီးသောရှင်တော်မြတ်ဖရာတေရှင်တော်မြတ်ဖရာနမောဥညွတ်ရွကျိုးရှိခိုးပါ၏တရဝါတွေကိုတန်တရာတစ်ဖက်ကန်းကိုပို့မယ်ဆိုတော့သူကိုယ်တိုင်ရောက်ပြီးမှပို့လို့ဖြစ်တာ။မရောက်သေးတဲ့လူကပို့လို့မဖြစ်ဘူးလေ။ညွန်နဲ့နစ်နေတဲ့လူတယောက်ကကြံနဲ့ညွန်နဲ့နစ်နေတဲ့လူတယောက်ကိုကယ်ဖို့ဆိုတာမဖြစ်ဘူး ရှည်နစ်နေတဲ့လူတယောက်ကရေနစ်နေတဲ့လူကိုကယ်လို့မမရတာသူလည်းနစ်နေတာကိုယ်လည်းနစ်နေအဲ့တော့မြတ်စွာဘုရားကျတော့အဲ့လိုမဟုတ်တိဏ္ဍတန်တာရာတန်တရားကြီးကိုကူးပြီးတော့ဟိုဘက်ကန်းကို ရောက်နေတဲ့ပုဂ္ဂိုလ်ဖြစ်လို့တရဝါတွေကိုလည်းတိဏ္ဍတာရိယငါတန်တရားကြီးဟိုဘက်ကန်းရောက်ပြီးတော့တရဝါတွေအားလုံးကိုလည်းဟိုဘက်ကန်းရောက်ပို့ပေးမယ်ဒါသဘာဝကြတယ်ပေါ့နော်ဒါကြောင့်မို့တိဏ္ဍတန်တာရာ တန်တရားတစ်ဖက်ကန်းကိုတက်လှမ်းတော်မူပြီးတဲ့ရှင်တော်မြတ်ဖရာတေရှင်တော်မြတ်ဖရာနမောဥညင်ယိုကျိုးရှိခိုးပါ၏တတိယမြောက်ရှိခိုးလိုက်စတုဒ္ဓမြောက်ကြတော့နမောတေအမတန်တဒအမတန်တဒပတိယမမြတ်နိဗ္ဗာန်ကို အနှင်းတော်မူတတ်တဲ့မြတ်စွာဘုရားတရားတွေကိုတရားဟောပေးတာဆိုတာဘယ်တော့မှမသေးရတဲ့နေရရောက်ဖို့သို့မဟုတ်နိဗ္ဗာန်ချမ်းသာကို ပေကဏပဲဖြစ်တယ်ပေါ့ဒါကြောင့်အမတန္တရမတိယမှာမြတ်နိဗ္ဗာန်ကိုပေကဏတော်မူတတ်တဲ့ရသော်ဖျားတေရှင်တော်မြတ်ဖျားနမောဥညွယကျိုးရှိခိုးဝဤလို့မြတ်စွာဘုရားကို၄ချိန်၄ခါအာရပါရရှိခိုးလိုက်တာသူကငကောလဲညံကြီးတဲ့အမျိုးသမီးကိုပြိဿသမုပ္ပတ်ကိုတကယ်ကို နှစ်နှစ်ကာကာ နားလည်ပြီးသောတပန်ဖြစ်သွားတဲ့ပုဂ္ဂိုလ်ဆိုမြတ်စွာဘုရားရဲ့ဂုဏ်တော်တွေကိုလည်းပဲထုတ်ပေါ်ပြီးတော့ဒီလို၄ချိန်ရှ िख ိုးလိုက်တယ်ပထမရှ िख ိုးတယ်ရှ िख ိုးပြီးတော့ခြေဆုတင်စကားကိုပြောတာဒိဋ္ဌိကေနပက္ခန္တံပက္ခန္တာကာမရာဂဝိမောဟိတာတရားသမဥပယေနဝိနိတာဝိနိရတာတဲ့ သူပြောလိုက်တဲ့စကားကသူ့ရဲ့မူလအခြေအနေတန်တရားအခြေအနေကနေစပြီးနောက်ဆုံးဖះနဲ့မတွေ့ခင်အခြေအနေထိမှာသူဘာဖြစ်နေဒိဋ္ဌိခေနပက္ခန္တာအမြင်မှားတဲ့ခြုံပုတ်ထဲမှာတိုးဝင်နေတာနော်အမြင်မှားတဲ့ခြုံပုတ်ကြီးတဲ့တိုးဝင်မိနေတာဘယ်တော့မှမထွက်နိုင်ဘူးလေမှားရွေးနေတဲ့အမြင်တစ်ခုထဲမှာ तू က တင်စားပြီးတော့ပြောလိုက်တာခြုံပုတ်ကြီးတဲ့သူတိုးဝင်နေသူ ဖြစ်ခဲ့တယ်ဒါကြောင့်မို့အမှန်မသိနိုင်ခဲ့ဘူးတဲ့ကာမရာဂဝိမောဟိတာလိုချင်စရာအာယုန်တွေကိုလိုချင်တတ်တဲ့တဏှာကြောင့်တွေးဝေမိန်မောနေတဲ့ဟာသူဟာသူ့ကိုယ်သူလဲသူ့ရုပ်ဆင်းကိုလည်းသူ သိပ်ပြီးတော့ချစ်တတ်တယ်နှစ်သက်တယ် သူ့ရဲ့စီစဉ်ချမ်းသာကိုလည်းသူကျင့်တတ်တယ်နှစ်သက်တယ်ကာမရာဂပြမိသရလို့အာနာရှိတဲ့ချမ်းသာကြွယ်ဝတဲ့တိုက်ပြည်ဘီရင်ကြီးတခုရဲ့မိဖုရားဖြစ်ရတာဂုံယူတယ်ရထားတဲ့စီစဉ်လေးပေါ်မှာကျင့်တတ်တယ်အဲ့ဒါကာမရာဂဝိမောဟိတာကာမဂုဏ်အာယုန်ဒီပေါ်မှာ တွေ့တာနေတဲ့တဏှာနဲ့သူဟာ တွေ့ဝေးနေတယ်ယုံထွက်မှာမကောင်းမှုလို့မသိဘူးကောင်းတယ်လို့ပဲထင်နေတယ်တွေ့ဝေးတယ်ဆိုတာရှေ့မတိုးနိုင်ဘူးဒီထဲမှာပဲခြေနဲ့ပြီးမိန်မောနေတယ်တဲ့အဲ့ဒါလို့အခြေအနေမျိုး ရောက်နေတဲ့သူ့ကိုတရားသမ္မာဥပယေနဝိနိတာဝိနိရတာတရားဝါတွေကို ဆုံးမသွန်သင်တဲ့အရာမှာစိတ်ဝင်စားတော့မူတဲ့စိတ်ဝင်စားသွားအောင် စိတ်ဝင်စားသွားတယ်မြတ်စွာဘုရားဟာသူ့ကိုအမတန်ကောင်းမွန်တဲ့ဤစနစ်ကိုအသုံးချပြီးတော့ဆုံးမသွန်သင်ခဲ့တယ်။တမ္မာဥပယေနဝိနိတာသာတကယ်ကိုသူဆုံးမတာကအမတန်မှကောင်းတယ်။အဲ့တော့မိဘတွေလည်းဒီဆုံးမနည်းကိုမှတ်သားထားဖို့ကောင်းတယ်။ဘယ်သူပဲဖြစ်ဖြစ်မှတ်သားထားတဲ့နယ်ပေါ့ သူ့ရုပ်ပေါ်သူဆွဲနေတဲ့ဥပါဒံကိုတရားနဲ့ချက်တာမဟုတ်ဘူးသူ့ရဲ့လှပတဲ့ရုပ်ဆင်းရှိတဲ့အမျိုးသမီးပုံကိုဖန်ဆင်းပြပြီးတော့တဏှာနဲ့ချက်လိုက်တာငချင်းစီနဲ့ငချင်းကြော်သလိုပဲဆူးကိုဆူးနဲ့ပြန်ထွင်သလိုပဲတစ်ပင်ပေါ်မှာရှိတဲ့တစ်သီးကိုကြွေးကြတဲ့တစ်သီးနဲ့ပြစ်ချသလိုပဲ။ ဒါအမတန်ကောင်းတဲ့နေစိတ်ပြောင်းပြီးတော့ psychotherapy လို့ခေါ်တာပေါ့တကယ်ကိုကောင်းတဲ့နေစနစ်ပဲလူတယောက်ဟာတခုကိုဆွဲလန်းနေတယ်အဲ့ဒီဆွဲလန်းနေတာကိုသွားတားမြစ်လို့မရဘူးမလုံးတယ်လို့ပြောလို့မရဘူးသူကဆွဲလန်းနေတာအဲ့ဒီဆွဲလန်းနေတာတွေကိုအတင်းကျပ်သွားလို့ရင်ဒုက္ခရောက်တတ်တယ် အဲ့ဒီဆွဲလန်းနေတာကိုမဆွဲလန်းစေခြင်းရင်အဲ့ဒီတဲ့တာရာကိုပြရမှာဒါမြတ်စွာဘုရားရဲ့ဤပဲဘာလူပြောတာတော့ဆိုဥပါဒံကိုတဏှာနဲ့ချွတ်တရားနဲ့ချွတ်လို့မရဘူးတရားဟောလို့မရဘူးအဲ့တော့မိဘတွေကိုသားသမီးကတယောက်ယောက်ပေါ်မှာဆွဲလန်းနေတယ်ဆိုလို့ရှင်သူ့ရဲ့တာရာလေးနဲ့ချွတ်ရင်ကျွတ်နိုင်တယ်အဲ့လိုမဟုတ်ဘဲနဲ့အိန္ဒကာပိတ်ထားရင်တော့အဲ့ဒါအစိတ်တောက်တာတော့ဘာလို့ဖြစ်ကုန်ရောနော် အဲ့ဒါနီလန်းကမှားနေတယ်ပေါ့နီလန်းမှားနေတယ်သူသူတွေ့တာဆွဲလန်းနေတဲ့အရာကိုဆန့်ကျင်မဲ့လုပ်ပြီးချွတ်လို့မရအဲ့ဒီတဲ့ตาရာပြလိုက်လို့ရှင်သူ့ဘာသူ ပြောင်းသွားတာစိတ်ဆိုတာตาရာလိုချင်တာပဲလေအဲ့တော့သူ့ရဲ့လှပ်ပါတဲ့အမျိုးသမီးတယောက်ရဲ့နေမိတယုတ်ကိုဖန်ဆင်းပြလိုက်တဲ့အခါကျတော့ သူ့ကိုယ်သူဆွဲလန်းနေတဲ့ဥပါဒဏ်ကြီးကပြုတ်ထွက်သွားပြုတ်ထွက်သွားပြီးအဲ့ဒီအမျိုးသမီးပေါ်မှာဆွဲလန်းတဲ့ဆွဲလန်းမှုကြိုးစားလာတယ်အဲ့ဒီအချိန်မှာအဆွဲမခံဘူးမြတ်စွာဘုရားအဲ့ဒီအမျိုးသမီးရုပ်ဆင်းကို ပြောင်းလဲသွားအောင်ဖန်တီးပေးလိုက်တယ်သူဆွဲလို့မရအောင်လုပ်တာဒီချွတ်ပုံချွတ်နီးကနန္ဒမင်းသားရဟန်းဘုရားတော်ချွတ်တာလဲဒီနီးပဲလေ နတ်သမီးတွေပြတယ်ဆိုတာအဲ့ဒါနတ်သမီးပြလိုက်တာနဲ့ဇနဗရကရိယာနေအလှကအလိုလိုပြောက်သွားတာရှင်မရှင်လို့မမရတာတာရာကိုပြလိုက်တယ်အဲ့ဒါလို့ဖြစ်အခုလည်းပဲဒီစနစ်ပဲတာငခြင်းစီနဲ့ငခြင်းကြောတာလို့ဥပါဒံကိုတဏှာနဲ့ချွတ်လိုက်တယ်အဲ့ဒီတဏှာကိုအကျမတရားနဲ့ဒါအလွန်ကျွမ်းကျင်တဲ့တမားတော်တွေဆေးကုတဲ့အခါမှာလဲ စွဲနေတဲ့သို့မဟုတ်ဟိုကြားနေတဲ့ယောဂါကိုဆိုလို့ရှိရင်ငုတ်နေတဲ့ယောဂါကိုပို့ပြီးတော့ထလာအောင်ဆေးကျွေးပြီးတော့မှဒီယောဂါကိုကုတာနော်ဒီယောဂါကိုကုတာပထမကြွအောင်လုပ်လိုက်တယ်ကြွအောင်လုပ်ပြီးတော့မှဒီယောဂါကိုကုတဲ့သဘောလိုပဲဥပဒံကို ချွတ်ဖို့ရအတွက်တဏှာကိုအသုံးချလိုက်တယ်အဲ့တော့ तू ဟာအလွယ်တကူနဲ့ပဲအချွတ်တရားရသွားတာအဲ့ဒါကို तू ပြန်ပြောပြတယ်တရားတမ္မာဥပါဒိနာအရှင်ဘုရား အလွန်ကောင်းတဲ့ဤဤပရိယေကိုအသုံးချပြီးတော့သူ့ကိုဆုံးမတာသူ့ရင်ထဲမှာရှိတဲ့တဏှာကို ဖယ်ရှားနိုင်အောင်သူ့ကိုဆုံးမခဲ့တာပါတဲ့ဒါခြေစွတင်စကားပြောတာအတ္တတနေနဝိဘောကတာရိတနာမေတိနာအရှင်ဘုရားလိုအသိပညာကြီးမားတဲ့ပုဂ္ဂိုလ်မြတ်တွေကိုမတွေ့ရတဲ့ပုဂ္ဂိုလ်တွေဟာဓမ္မအရသာသုံးဆောင်ခံစားနိုင်ခြင်းမရှိကြပါဘူးတဲ့ဓမ္မအရသာကိုဓမ္မနဲ့မတွေ့နိုင်ကြဘူး ဓမ္မရတာအသိဉာဏ်ကိုမသိနိုင်ကြပါဘူးတဲ့မသိနိုင်ရင်ဘာဖြစ်တုံအနုဘဝန္တိမဟာဒုက္ခတတ္တတန္တရတာကလေးရှင်ပြားလိုပုဂ္ဂိုလ်မျိုးနဲ့မတွေ့ရတဲ့တရဝတွေဟာတန်တရားဆိုတဲ့ကျေပြောလာတဲ့ပင်လယ်ကြီးထဲမှာ မဟာဒုက္ခကိုကြုံကြရတာဖြစ်ပါတယ်အနုဘဝန္တိမဟာဒုက္ခတကယ်ကိုကြီးမားတဲ့ဒုက္ခကိုခံစားနေကြတာ ဒါမြတ်စွာဘုရားနဲ့တွေ့ရတဲ့အနေထားတစ်ခုကိုပြောပြီးတော့ယထဟံလောကတရဏံအရဏံအရဏံတကုံနတ္တသာမိအထုရထံဒိသယာမိတမစ္စယံဒါသူ့ပြစ်ကိုဝန်ချတောင်းပန်တာတပည့်တော်မဟာတဲ့လောကရဲ့ကိုယ်ွယ်ရဖြစ်တဲ့အရှင်ဘုရားကိလေသာကင်းစင်တော်မူတဲ့အရှင်ဘုရားကိလေသာကင်းစင်လို့ နိဗ္ဗာန်ကိုသိမြင်တော်မူတဲ့အရှင်ဘုရားကိုအနိကနေထိုင်သူဖြစ်ပါလျက်ရှင်ဘုရားနန်းတော်ကြွလာတဲ့အခါတော့တပည့်တော်ရှင်ဘုရားကိုလာရောက်ကြော့ခြင်းမလုပ်ခဲ့ပါဘူးတဲ့မဖူးတွေးခဲ့ပါဘူးဒေသယာမိတမစ္ဆယအဲ့ဒီအပြစ်ကိုတပည့်တော်မှ အပြစ်လို့ပဲဖွင့်လှစ်ပြီးဝန်ခံပြောကြပါတယ်ဟုတ်တယ်လေသူ ပေဝိသရမင်းကြီးကဖះကိုဝဲတာပဲရသဗျာလည်းနန်းတော်အကျုံရင်ကြွတာပဲဘယ်တော့မှဖះစီမလာဘူးသူတွေ့ဘူးသူနန်းဆောင်မှာပဲသူနေတယ်လာမန်းသိရတဲ့နဲ့မသွားတာအဲ့ဒါကိုပြောတာနတ္တတာမိအထုရထံဟိုတရားရနန်းတော်ကြွလာတဲ့ဆိုဖះကိုသွားပြီးတော့ဝှချတဲ့နဲ့ပေါ့လူဝတရားရတော့သွားတဲ့နဲ့အဲ့ဒါတော့သူမလုပ်ခဲ့ဘူးတဲ့ အဲ့ဒီအပြစ်ကိုအပြစ်ဖြစ်တပြီးတော့ဖွင့်ဟဝန်ခံပါတယ် confession လုပ်တာဒါဖွင့်ဟဝန်ကြရဲဆိုတော့ confess confession လုပ်တာ confess လုပ်ပါတယ်သူမှားပါတယ်ပေါ့တရားအတွက်အဲ့ဒီမှားတဲ့ဟာအတွက်အပြစ်လို့သူဝန်ချပြောပါတယ်လို့ဆိုတယ်နောက်တစ်ခါမဟာဟိတံဝရထတံ အဟိတောတိဝိသင်္ခိတာတကယ်ကိုထွမြတ်တဲ့ဓမ္မအတိကိုပေးပြီးတော့အကျိုးစီးပွားကို များစွာ ဆောင်ရွက်ပေးတယ်မြတ်စွာဘုရားဖြစ်ပါလျက်သားနဲ့အဟိတောတိဝိသင်္ခိတာသူစိတ်ထဲမှာအဟိတာဒီကိုယ်တော်သွားကြောလို့အလကားပဲဒီကိုယ်တော်နဲ့မတွေ့ချင်ပါဘူး ကျိုးမရှိပါဘူးလို့အတွေးမှားပြီးတော့တဲ့နောပေသိရူပနိရတာသူ့ရဲ့ရုပ်အဆင်းလှပပေါ်မှာမွေးလျော်မာမနာတက်ပြီးတော့အရှင်ဖျားထံချင်းကပ်မှုမပြုတ်ခဲ့ဘူးပါဘူးတဲ့ဟောမချင်းကပ်ခဲ့ဘူးပါဘူးထေတရာမိတမစ္စယံအဲ့ဒီအပြစ်ကို ဝန်ချတောင်းမှပါတယ်ဖွင့်ဟဝန်ခံပါတယ်လောကမှာအပြစ်ဆိုတာနှမျိုးရှိတယ်ဝန်ခံလိုက်တော့ဒီအပြစ်ကပျောက်သွားတာလားလို့ဆိုတော့စဉ်းစားကြည့်ပေါ့နော်အပြစ်ဆိုတာပြုလုပ်စဉ်ကဖြစ်ခဲ့တာအပြစ်ပြန်လီဝန်ချ တောင်းမှန်တဲ့အချိန်မှာအဲ့ဒီအပြစ်ကိုထောက်ပြတာအဲ့တော့ဘာဖြစ်လို့ပြီးပြီးသားကို ဝန်ချတောင်းပန်ရသလဲဆိုရင်ပြုလုပ်တုံးကအပြစ်ကဒါကအာရမ္ဘစအကုသိုလ်လို့ခေါ်တယ်လှုပ်လို့ဖြစ်တဲ့အကုသိုလ်ဖြစ်တယ်အဲ့ဒီလှုပ်ထားပြီးသားအကုသိုလ်ကိုပြန်ပြီးတတိရတဲ့အခါမှာငါမှားတယ်ဆိုတာကိုတတိရတာဝန်ချတောင်းပန်မှုမပြုတ်ဘဲနဲ့ဒီတိုင်းထားမယ်ဆိုရင်ငါမှားတယ်ငါမှားတယ်ဆိုပြီးတော့ လူတွေရဲ့ယင်ထဲမှာခြေကွဲမှုတွေဖြစ်တတ်တယ်။လောင်တပူပန်မှုတွေဖြစ်တတ်တယ်။အဲ့ဒီနောင်တပူပန်မှုဖြစ်တာကအကုသိုလ်တစ်ခု။လှုပ်တုံးကဖြစ်တဲ့အကုသိုလ်နောင်ကြတော့မှမှားတယ်လို့ဆိုပြီးတော့ပူပန်နေတာနောက်ထပ်ကုသိုလ်။အဲ့ဒါဝိပတိတာရစလို့ခေါ်တယ်။ခုနကလှုပ်တုံးကဖြစ်တာကအာရမဇအာရမဇအကုသိုလ်ကဖြစ်ပြီးနေပြီ။ သူ့ကိုပြင်တာမဟုတ်ဘူးဝန်ချတောင်းမှနဲ့ဆိုတာဝိပရိတာရသမတောင်းမှမချင်းဒီအတွက်စိတ်ထဲမှာမရှင်းဘူးနော်တောင်းတာတွေရနေတယ်အဲ့ဒါအတွက်တောင်းမှလိုက်တဲ့အခါမှာရှင်ထဲမှာရှင်းသွားတယ်ငါတောင်းမှပြီးပြီငါမှားတာကိုပြောပြီးပြီ confession လုပ်ပြီးပြီဆိုနောက်ထပ်အကုသိုလ်ဆက်မတိုးတော့ဘူးလို့ဆိုလိုတယ်ရပ်တန့်လိုက်တာတောင်းမှခြင်းဖြင့်ရပ်တန့်လိုက်တယ် ကုသိုလ်ပဲဖြစ်ဖြစ်အကုသိုလ်ပဲဖြစ်ဖြစ်ကုသိုလ်လုပ်ပြီးတော့ခဏခဏတတိယဝမ်းသာရင်လည်းဒီကုသိုလ်ကတိုးတယ်အကုသိုလ်လုပ်ပြီးတော့အဲ့ဒီအကုသိုလ်ကိုခဏခဏဝိပရိတရာဖြစ်နေလဲအဲ့ဒီအကုသိုလ်တိုးတယ်အဲ့ဒါမတိုးအောင်ရပ်လိုက်တာပဲနော်ငွေတွေသူများစီကငွေတွေချီးထားပြီးတော့အတိုးမပေးနိုင်တဲ့အခါအတိုးကတက်နေတယ်လို့ပဲအကုသိုလ်တိုးကုသိုလ်တိုးတွေကတက်နေတယ် အဲ့ဒါကိုရပ်တန့်ပြည့်အဲ့ဒါကိုသဘောပေါက်ရမှာနော်ဝန်ချတောင်းပန်တယ်ဆိုတာအဲ့ဒီငါမှားပါတယ်ဆိုတာအတွက်စိတ်တော့ကရောက်တာအတွက်ဝန်ချတောင်းပန်လိုက်လို့ရှိရင်သူကစိတ်အေးသွားတယ်နောက်ထပ်အတိုးရလိုက်တာနဲ့တူတူပဲအကုသိုလ်မှာအဲ့ဒါလို့ဆွလို့ရပေါ့နောပိတေရူပနိရတာဒေတယမိတာမေစရာတဲ့ ကိုယ်ရုပ်ဆင်းပေါ်မှာပျော်မွေ့နေလို့အရှင်ဘုရားထံမချင့်ကြိုက်မိခဲ့ပါဘူးတရားလည်းအပြစ်လို့တပည့်တော်ဝန်ခံပြောကြပါတယ်ဆိုအဲ့လိုမြတ်စွာဘုရားကို၄ချိန်ရှ िख ိုးပြီးတော့မြတ်စွာဘုရားရဲ့ခြေဆုတရားတွေပြောတယ်ပြီးတဲ့အခါမှာသူ့အပြစ်ကိုဝန်ချတောင်းပန်တယ်သူ့ဘာမှားခဲ့ပါတယ်ဆိုတာဝန်ချတောင်းပန်တယ် တရာမထုရနှိခောသောမဟာကာရုဏိကောစိနောရသော်ဗျာစကားပြောတဲ့အခါမှာအမတမချိုတာတယ်မထုရနှိခောသောအတန်လည်းနားထောင်ရတာအမတမမေတ္တာကရုဏာတန်နဲ့ဆိုနားထောင်ရတာလည်းအမတမရသော်ဗျာရဲ့အတန်ကစိတ်နှလုံးအေးချမ်းတယ်ဒါကြောင့်အဲ့ဒီလိုဝန်ချတောင်းပန်တဲ့အခါမှာတဲ့ ချိုသာသောစကားသံရှိတဲ့မဟာကရုဏာရှင်မြတ်စွာဘုရားကအဝေါစာဒိဋ္ဌိခိမိတိအေးခေမရလိုက်ပါတော့ထားလိုက်ပါတော့ပေါ့သူဝန်ချတောင်းပန်တာကိုလက်ခံလိုက်တယ်ဟုတ်ပြီတော်လောက်ပြီလက်ခံတယ်ဝန်ချတောင်းပန်တာကိုလက်ခံလိုက်တယ်သိဉ္စံတော့အမတေနမံ အဲ့ဒါလို့မြတ်စွာဘုရားကလက်ခံလိုက်တာနဲ့လက်ခံလိုက်တယ်ဆိုတဲ့စကားလေးကိုကြားလိုက်ရတဲ့အခါမှာသူ့ကိုအမြိုက်ရည်စင်နဲ့သုံးလောက်လိုက်တယ်လို့သူခံစားရတယ်အေးချမ်းသွားစိတ်ထဲမှာနှုတ်ဆိုသူ့စိတ်ထဲမှာအပြစ်ကြီးလို့ဖြစ်နေမြတ်စွာဘုရားတိဋ္ဌခေမီအေးခေမတော်တော့ငါသဘောငါလက်ခံတယ်လို့ပြောလိုက်တာနဲ့ပဲသူကစိတ်နှလုံးအေးချမ်းသွားတယ်အမြိုက်ရည်စင်နဲ့သုံးလိုက်တယ်လို့ ပူလောင်နေတဲ့အချိန်မှာရှေခဲရည်လေးနဲ့ချိုးလိုက်ရတယ်လို့နေမှာပေါ့အဲ့ဒါလို့စိတ်နှလုံးအေးချမ်းသွားတယ်လို့ဆိုလိုတယ်ပေါ့ရသဗျာရဲ့ချိုးတာတဲ့စကားနဲ့ခွင့်ပြုလိုက်တဲ့စကားကြားလိုက်ရတဲ့အခါမှာတတာပဏမြသိရတာကတ္တဝါသနံပရက်ခိဏခန္ဓဝါဒိဋ္ဌဝါနရပတိဣဒံဝဆနာရသဗျာရဲ့ မြတ်စွာဘုရားကိုအုတ်ခေါင်းနဲ့ရှ िख ိုးတယ်။အုတ်ခေါင်းနဲ့ရှ िख ိုးတယ်ဆိုတာဥချတယ်ပေါ့နော်။အုတ်ခေါင်းနဲ့ရှ िख ိုးတယ်။လက်အုပ်ချီရုံနဲ့မဟုတ်ဘူးခေါင်းနဲ့တိုက်ပြီးတော့ခေါင်းနဲ့ဥချရှ िख ိုးတယ်။အဲ့ဒါလို့ရှ िख ိုးပြီးတဲ့အခါမှာမြတ်စွာဘုရားကိုလက်ရရလှိတိတယ်ဆိုတော့လက်ရဘက်ကထားတယ်။သို့မဟုတ်တလေးတစားလက်အုပ်ချီပြီးတော့နောက်ဆုတ်တယ် ရသော်ဘုရားရှိခိုးဝါကြပြီးလက်ဥချီနောက်ဆုတ်ပြီးတော့နန်းတော်ပြန်သွားတာပေါ့เจ้าကနေထွက်ခွာပြီးနန်းတော်ပြန်သွားတယ်ခန္ဓဝါနန်းတော်ပြန်ရောက်တဲ့အခါမှာဒိဋ္ဌဝါနရပတိဣဒံဝဆနမပြဝိနန်းတော်ပြန်ရောက်ရောက်ချင်းဘုရင်ကြီးကိုတွေ့ခွင့်တောင်းပြီးတော့ပေမိသရမင်းနဲ့သွားတွေ့တယ်ပေမိသရမင်းကိုတွေ့ပြီးတော့ တွေ့တွေ့ချင်းဗာပြောတော့ဆိုအဟောတမ္မဥပါယောတိစေတီတောစေတီတောယပရိဓမဝနာဒသနကာမာယထိထောနိဗ္ဗာန်တော်မူနေအရှင်မင်းကြီးတဲ့အရှင်မင်းကြီးရဲ့စိတ်ကူးနဲ့နိပရိယေနဲ့ ကျမကိုဥယျင်ကြီးကိုလွတ်လိုက်တာဥယျင်ကြီးကိုဆိုပြီးတော့လွတ်လိုက်တာတဲ့အခုတကယ်ကိုတောအုပ်ကြီးတောဥယျင်ကိုတစ်ပင်တွေကိုချီရှုဖို့လွတ်လိုက်တာ အခုကျတော့တောတောင်ကင်းရှင်းတဲ့နိဗ္ဗာန်တဏှာဆိုတဲ့တောကင်းတဲ့မြတ်စွာဘုရားကိုသူဖူးတွေ့ခဲ့ရတယ်ဆိုလိုတာကတစ်ပင်တွေကိုကြည့်ဖို့ဥယျင်ကို ကြည့်ဖို့လွတ်လိုက်တာ အခုတကယ်ကိုတဏှာဒီဥသောတောအုပ်ကင်းစင်တဲ့မြတ်စွာဘုရားကိုသူဖိုးတွေ့ခဲ့ရတယ်တဲ့သူ့ရဲ့ဒီလန်ဟာ ကောင်းလိုက်တာပေါ့လွတ်တာကဥယင် သူတွေ့ခဲ့ရတာဖះနော်ယတိတေရုစတေရာဇသာသနေတတ္တတာရိနောယတိတေရုစတေရာဇဆိုအိုဘေမြင့်မှတ် ရှင်မင်းကြီးကသဘောတူခွင့်ပြုမယ်ဆိုရင်သာသနေတတ္တဓာတုနောတာတိနောတာတိခုံနဲ့ပြည့်စုံတာတိခုံဆိုတာအိဋ္ဌာယုံနဲ့တွေ့လဲအိဋ္ဌာယုံလို့သဘောထားနိုင်တယ်အိဋ္ဌာယုံနဲ့တွေ့လဲအိဋ္ဌာယုံလို့သဘောထားနိုင်တာတိခုံဆိုတိမှတ်တဲ့အနေထားတစ်ခုပြောအမှန်တမ်းတိမှတ်တယ်ဆိုလိုတာကဘယ်တော့မှအပြောင်းအလဲမရှိဘူး ကောင်းတာနဲ့တွေ့လို့ပြုံးတာမဟုတ်ဘူးမကောင်းတာနဲ့တွေ့လို့မဲ့တာလည်းမဟုတ်ဘူးပြုံးခြင်းမဲ့ခြင်းစိတ်ထဲကလည်းပဲလိုက်လျောခြင်းဆန့်ကျင်ခြင်းဆိုလိုတာကောင်းတာနဲ့တွေ့ရင် ပြုံးတယ်မကောင်းတာနဲ့တွေ့ရင်မဲ့တယ်ဆိုတဲ့အခြေအနေပြောင်းလဲမှုတွေမရှိဘဲနဲ့ကောင်းကောင်းမကောင်းကောင်းအမြဲတမ်းဟာဒီဒီမျက်နှာအခြေအနေလုံးဝမပြောင်းတာတာတိကုံလို့ခေါ်တယ်။အော်အဲ့ဒါကိုစာပေမှာတာတိလို့သုံးတာ တာတိဆိုတာတမိဝဒိဋ္ဌတေတိတာတိဒီတိုင်းပဲလို့ဆိုလိုတယ်အပြောင်းလဲမရှိဘူးဒီတိုင်းပဲလူတွေဆိုတာအပြောင်းလဲရှိတယ်လေငိုတော့မျက်နာတစ်မျိုးရှိတော့မျက်နာတစ်မျိုးပြောင်းလဲတယ်လေကောင်းတဲ့နဲ့တွေ့ရင်ပြုံးစီပြုံးစီမကောင်းတဲ့နဲ့တွေ့ရင်ငုံမဲ့ငုံမဲ့လူတွေရဲ့အပြောင်းလဲတွေရှိတယ်စိတ်ဓာတ်ကလည်းအပြောင်းလဲရှိတယ်အဲ့တော့မြတ်စွာဘုရားမှာအဲ့လိုအပြောင်းလဲမရှိလို့တာထိ ဒီလိုသုံးတာတာတိခုံဆိုတာစာပေမှာသုံးလေးရှိတယ်အဲ့ဒါလေးကိုသဘောပေါက်ဖို့ပေါ့နော်တာတိခုံဆိုတာတိမတ်တဲ့ခုံလို့ပြောအောင်အပြောင်းလဲမရှိတိမတ်တဲ့ခုံနဲ့ပြည့်စုံတဲ့မူတဲ့ဖះမြတ်စွာရဲ့သာသနာတော်မှာတဲ့ပပိစိတ်တမိရူပေဟံနိဗ္ဗိဏမုနိဝါနိနာမြတ်စွာဘုရားရဲ့ဆုံးမစကားကြောင့်တဲ့ လူဘဝရဲ့အလှပရုပ်ဆင်းတွေပေါ်မှာသူဟာစိတ်ပြည့်ငြိမ်ငွေ့နေပြီတဲ့ဒါကြောင့်မို့လို့မြတ်စွာဘုရားရဲ့သာသနာတော်မှာဘေကုဏီမဝိပယစေတဲ့မင်းကြီးသဘောတူတယ်ဆိုရင်သူဘေကုဏီမဝှချင်ပါတယ်လို့ပြောတာဒါလျှောက်တန်းပြီးတော့ခွင့်တောင်းလိုက်တာနော်အဲ့ဒီတော့ဖေဝိတာရမင်းကြီးကလည်းသောတပန်သူကလည်းသောတပန်ဆိုဘုရားကလည်းလွန်ကြည်ညိုတဲ့ဘုရင်ကြီးဆိုတော့ အင်ဇလိန်ပက္ခဟိတဝနာတရာဟတပဟိပတိမြေပြင်ကိုစွရတဲ့ဘုရင်မင်းကြီးကခေမမီဘုရားကိုလက်အုပ်ချီပြီးတော့သူပြောတယ်ဒါသူတို့လက်အုပ်ချီတယ်ဆိုတာအိန္ဒိယထုံးစံအရာ တုံနဲ့တူလေးစားတာပဲလေလက်အုပ်ချီတာဆိုတွေ့ဦးမှာပေါ့အိန္ဒိယဝန်ကြီးချုပ်ဗမာပြည်လာတော့လေးလေးမြန်ပေါ့အစင်းမှာလက်အုပ်ချီတယ်လေတူတယ် ပြန်သွားတဲ့အခါလည်းလက်ဥချီတယ်လက်ဥချီတာကသူကလူရင်ကျေးမှုတစ်ခုအနေနဲ့လက်ဆွဲနှုတ်ဆက်တာအခုတော့လက်ဆွဲတာမဟုတ်တတောင်ချင်းတတောင်ချင်းတွက်နေတာကွာတတောင်ချင်းတွက်တယ်လက်သီးချင်းထိုးတယ်ကွာကောင်းတဲ့နမိတ် တော့ဟုတ်ဖို့မရဘူးတတောင်ဆိုတာကတွက်တဲ့ဟာလေလက်သီးဆိုတာလည်းထိုးတာပဲအဲ့တော့လက်ဆွဲနှုတ်ဆက်တာမဟုတ်တော့ဘူးကိုပြေးကြောင်ဆိုပြီးတော့ကိုကလက်သီးချင်းထိုးတယ်တတောင်ချင်းထိတယ် အဲ့ဒါခေပြောင်းသွားတာကောင်းတဲ့နမိတ်လားလို့ဆိုတော့ကောင်းတဲ့နမိတ်လို့မထင်ဘူးလက်ဆွဲနှုတ်ဆက်တာကတော့ဒါဟိုသဘာဝကြတယ်ပေါ့နော်ဒါကိုပဲကြောင့်ပဲလှုပ်လို့ဘာကြောင့်ပဲလှုပ်လို့ကောင်းတဲ့နမိတ်တော့မဟုတ်ဘူးလက်သီးချင်းထိုးမယ်ဆိုရင်အတိတ်ပဲပါနေတယ်တထောင်နဲ့တွက်မယ်ဆိုရင်အတိတ်ပဲလည်းပါတယ်အဲ့ဒီလိုအခုခေတ်ကတထောင်နဲ့နှုတ်နှုတ်ဆက်တယ်လက်သီးနဲ့နှုတ်ဆက်တယ် အဲ့တော့ဒီဖေဝိသရမင်းကြီးကလက်အုပ်ချီတယ်မိဖုရားကိုလက်အုပ်ချီပြီးတော့အနုဇာနာမိတေဘတ်တိပပိစ္ဆာတဝသိစ္စတုဘတ်တိဆိုတာမိဖုရားတွေကိုခေါ်တဲ့စကားလုံးတစ်ခုပဲရှင်မရှင်မရဲ့ယဟန်အဖြစ်ကို သူခွင့်ပြုပါတယ်တဲ့သဘောတူပါတယ်တဝသမိစ္စတု အောင်မြင်ပါစေတဲ့စိတ်ကူးကြံစည်မှုတွေအလုံးအောင်မြင်ပါစေတဲ့ခွင့်ပြုပါတယ်တဲ့စိတ်ကူးတဲ့အတိုင်းအောင်မြင်ပါစေလို့ဘေဝိသရမင်းကြီးခွင့်ပြုလိုက်တယ်အဲ့တော့ဒီထဲမှာလည်းခွင့်ပြုရုံနဲ့ပါတာခွင့်ပြုရုံနဲ့မဟုတ်ဘူးအချမ်းအနေနဲ့ရှင်လောင်းလှဲ့တယ်လို့မြို့ထဲမှာလှဲ့ပြီးတော့ကြောင်းတော့ပို့တာဖြစ်လေနော်ရှင်လောင်းလှဲ့တာလို့ခေဘမိဘုရားကို တန်းစာဆင်းပြီးတော့ဖះเจ้าရောက်ထီအောင်အချမ်းရံပြိသက်တွေနဲ့လှက်ပေါ့ဒေဝဝင်းတို့ရာဇဝင်းတို့တွေပေါ့အဲ့လိုချမ်းနဲ့လိုက်ပို့เจ้าတော်ရောက်ဘေခုနီဘေခုနီမเจ้าရောက်လိုက်ပို့ပေးတယ်အဲ့ဒါနဲ့ခေမမိဘုရားဘေခုနီဖြစ်သွားပြီမိရွေတော့ဂေါရဝိကြီးစီရောက်တော့မှာပေါ့ရောက်တော့တဲ့အခါမှာပပိစိတ်တဝတရာစာဟံအတ္တမတိဥပတ္တိတေ သူကိုသူပြောပြတာကျွန်ုပ်ဟာတဲ့ဘေကုဏီမှာဖြစ်ပြီးတော့နှစ်ပတ်လောက်မှာနှစ်ပတ်အချိန်လေးမှာပဲဒီပေါ်တယံစဘေရင်စဒိဋ္ဌဝတံဝိကမာနတာစီမီထွင်းရင်ကနေပြီးတော့မိတော့ကလေးပေါ်လာတာရဲ့မိတော့ကလေးငြိမ့်သွားတာရဲ့ဒါအဲ့ဒါမိထွန်းတဲ့ကကိုယ့်ကိုသတိထားကြည့်ကြ ဒါလည်းကမ္မထမ်းပဲအဲ့ဒီအာယုန်နဲ့ပဲဒါတရားဖြစ်တရားရတယ်သူတို့မိတော့ကလေးပေါ်လာတာဒါအဝိဇ္ဇပိစ္ဆေယသင်္ခါရသင်္ခါရပိစ္ဆေယပရိစ္ဆေသမုပ္ပါဒ်နဲ့ပြောမယ်ဆိုလို့ရှင်မိတော့ကလေးဟာစီနဲ့မိစကိုအကြောင်းပြုပြီးပေါ်လာတာစီနဲ့မိစကအကြောင်းတရားမိတော့ကလေးကအကျိုးတရားအဝိဇ္ဇာကြောင့်သင်္ခါရဖြစ်တယ်လို့ပဲအဲ့ဒီမိတော့ကလေးဖြစ်လာတာကို ဒီအကြောင်းကြောင့်ဖြစ်တယ်ဆိုတော့အကြောင်းနဲ့အကျိုးနားလဲသွားတယ်တခါမိတော့လေငြိမ့်သွားတယ်မိတော့လေငြိမ့်သွားတာဟာဘာဖြစ်လို့ငြိမ့်တာတော့စီကုံသွားတယ်မိစာကုံသွားတယ်ဟုတ်ပါအော်စီကုံရင်မိစာကုံရင်မိတော့ငြိမ့်တယ်ဆိုတာအဲ့ဒါလေးကို မြင်ပြီးတော့ဒိဋ္ဌဝတန်ဝိကမာနတာဒါလေးကိုအသိဉာဏ်နဲ့ကြည့်ရှုပြီးတော့ ကိုဘဝကိုဆက်ကြည့်လိုက်တဲ့အခါငါဘဝဟာလေဒီတိုင်းပါလားငါတဏ္ဍမှာရှိတဲ့ယုတ်တိနံတွေကလည်းဒီတိုင်းပဲအကြောင်းကြောင့်ဖြစ်လာတယ်ပြီးရင် အကြောင်းချုပ်ရင် သူလည်းချုပ်သွားမယ်စီနဲ့မိစာကအကြောင်းမိတော့လေးကအကျိုးစီနဲ့မိစာဖြစ်လာလို့မိတော့လေးဖြစ်လာတာ စီနဲ့မိစာချုပ်သွားလို့ရှိရင်မိတော့လေးလည်းချုပ်ငိမ့်သွားတယ်အကြောင်းနဲ့အကျိုးတောင်းသင်္ခါရတရားတွေရဲ့ဒီဖြစ်လာပုံပြက်လာပုံတွေပေါ်မှာတန်ဝိကမနတာတန်ဝိကညာဖြစ်ပွားလာတယ်တဲ့အဲ့လိုဖြစ်ပွားလာပြီနိဗ္ဗိဏသဗ္ဗသင်္ခါရေအဲ့ဒီမိတော့ကလေးကိုကြည့်ရင်ကနေပြီးတော့မြင်မြင်သမျှသင်္ခါရလို့ဆိုတဲ့အတိုင်းပဲ ကိုယ်ခန္ဓာမှာရှိတဲ့ယုတ်ဒီနံနေသူများခန္ဓာမှာရှိတဲ့ယုတ်ဒီနံနေအကုန်လုံးအဲ့ဒီပေါ်မှာစိတ်ပြည့်ညှင်းငွေ့တယ်ဆိုတော့ဝိပဿနာဉာဏ်ဖြစ်လာတယ်နိဗ္ဗိဏညှင်းငွေ့တယ်ဆိုတာဘာကိုပြောတာတော့ဆိုตายပွဲရမတွေးတော့ဘူးပြောစရာ မတွေးတော့တာညှင်းငွေ့တယ်ဆိုတာညှင်းငွေ့ပူးကြလားမသိဘူးညှင်းငွေ့တယ်ဆိုတာအဲ့ဒါညှီးတော့ညှီးပူးကြတယ်ငွေ့တော့မငွေ့ဘူးညှီးတော့ညှီးတယ်ခဏခဏ ဒုက္ခဒုက္ခဘဝကြီးကဆေးပြည့်စရာကောင်းတယ်လို့ညီးတော့ညီးတယ်ဒါပေမဲ့ဒီနားပဲပြန်ဝေးလိုက်ကြပြန်ဒီထက်မထွက်နိုင်သေးဘူးအဲ့တော့ညီးငွေ့တယ်ဆိုတာဒါကြီးကိုလိုချင်တော့ဘူးဆေးပြည့်စရာကြီးဆိုတဲ့အတိတ်ပဲပေါ်လာတယ်နိဗ္ဗိဏသဗ္ဗသင်္ခါရိဘယ်သင်္ခါရပဲဖြစ်ဖြစ်ပြဲတယ်လို့စိတ်ထဲမှာမထင်တော့ဘူးလိုချင်တဲ့တဏှာတွေရောကြသွားတယ် ပြီးတော့ပရိစ္ဆေသမုပ္ပါဒ်ကိုလည်းနာထားတဲ့အခါပစ္စယကာရကောဝိတာအကြောင်းတရားတွေရဲ့အကျိုးတရားတွေကိုထုတ်လုပ်နေတဲ့အခြေအနေတွေကိုသူအသိဉာဏ်တွေဖြစ်ပေါ်လာလို့စတုရောဂေတိတ်ကံမှာဩဃလေးပြတန်တရားကိုကြော်လွှားပြီးတော့အရဟတမပပုနေအရဟတဖို့ရောက်သွားတယ်ဆိုလိုတာ သင်္ခါရတရားတွေပေါ်ငြိမ်းဝေးတာဝိပဿနာဉာဏ်လို့ဆိုလိုတယ်ပစ္စယကာရကောဝိတာသူ့ရဲ့အရေးချင်းအကြောင်းနဲ့အကျိုးဆင်ခြင်သုံးသပ်တဲ့အသိဉာဏ်ကြောင့်တန်တရားတွေပေါ်မှာညီငွေ့သင်္ခါရတရားတွေပေါ်မှာညီညွေ့တဲ့အခါမှာဩဃလေးပြာကိုဖြတ်ကျော်ပြီးတော့ရဟန္တာဖြစ်သွားပါတယ်လို့သူတို့ပြောတာဩဃဆိုတာတင်စားထားတဲ့စကားလုံးတစ်ခုပေါ့လောဘကိုဖြတ်ကျော်တယ် ဒိဋ္ဌိကိုဖြတ်ကျော်တယ်မာနကိုဖြတ်ကျော်တယ်အဲ့ဒါတွေကိုဖြတ်ကျော်လိုက်တာကိုဩဃကိုဖြတ်ကျော်တယ်လို့ခေါ်တယ်ကာမောဃဘဝောဃဒိဋ္ဌောဃဝိဇောဃဆိုရယ်ဩဃလေးဖြာအဲ့ဒါကိုကျော်ပြီးတော့ရတ္တဖို့ယဟနာဖြစ်သွားတယ်လို့ဆိုတယ်အဲ့ဒီလိုယဟနာ ဖြစ်သွားတဲ့အခါမှာရိုးရိုးယဟနာ ဖြစ်တာမဟုတ်ဘူးအစွိုက်တတ္တိတွေပါလာတဲ့တခါလဲ ချို့ကရိုးရိုးပဲယဟနာဖြစ်တယ်စွာရည်တတ္တိမပါဘာနဲ့တူတော့စောင်းဝဲတော့အောင်ကြတယ်ခုံတူးပါတဲ့လူနဲ့မပါတဲ့လူတို့ပဲသူကခုံတူးတွေနဲ့လာတာခုခေတ်ပြောကြတယ်ဆယ်တန်းမှဒီပဲနှလုံးပါတယ်ဆိုတာလို့ဒီခေမထေရီမကလည်းဒီတွေအများကြီးနဲ့အောင်ယဟနာဖြစ်သွားတာဘာတွေနဲ့ယဟနာဖြစ်တော့ဆိုအဋ္ဌိသုစဝတိအသိန်တကူမျိုးမျိုးလည်းလုံလုံနိုင်သွားတယ် ဈာနာဖြစ်လိုက်တာနဲ့အဲ့ဒါတွေပါပါတယ်စွန့်တတိတွေပါလာတယ်ဒိဗ္ဗယသောတတာတုယတကယ်ကိုဝေလံတဲ့အတန်တွေတိုးတိတ်တဲ့အတန်တွေကိုကြားနိုင်တဲ့ဒိဗ္ဗသောတာအဖိညာစေတောပရိယညာဏတသူတော်ဘာစိတ်ကိုသိနိုင်တဲ့အသိညာဝတိစာပိဘဝမှာအဲ့ဒီစွန့်ရည်တွေသူရတယ်တဲ့ပုဝေနိဝသံသာနာမိဘယ်တော့မှပါရမီဘဝစားခဲ့တယ်ဆိုတာလဲသူသိတယ် ဒေဝစကုဝိသောရိတံသူကြည့်ကျင်တဲ့နေရာကိုလည်းဒေဝစကုနဲ့ကြည့်နိုင်တယ်သဗ္ဗတဝပရိခိနာအာသဝတရားတွေသူ့ရင်ထဲမှာလုံးဝလက်ကျန်မရှိအောင်ကုံသွားတယ်နတ္ထိတာနိပုဏ္ဏကောသူ့ဖို့နောက်ဘဝဆိုတာမရှိတော့ဘာကြောင့်လို့ဘဝဖြစ်ခြင်းရဲ့အကြောင်းတရားဖြစ်တဲ့ကိလေသာတွေဖယ်ပြီးသားဖြစ်သွားလို့ကိလေသာမရှိသည့်အတွက်ကြောင့်ဘဝဆိုတာမရှိဘူး ကိလေသာនិရောဓေကာမនិရောဓောကိလေသာတွေချုပ်ရင်ကံချုပ်တယ်ကံချုပ်ရင်ဘဝတစ်ခုတိဆောက်တာမရှိတော့ဘူးတို့ဆိုလိုတယ်ပေါ့အထဓမ္မនិရုဒ္ဓိသူပฏิပါဏိတထေဝစာပฏิသဝိရညာ၄ပါးတဲ့အထပฏิသမိတာအနတ္တိပဲနဲ့ပတ်သက်ပြီးသိတယ်ဓမ္မပฏิသမိတာစကလုံးနဲ့ပတ်သက်ပြီးအဲသိတယ်និရုဒ္ဓိ ဘာသာစကားနဲ့ပတ်သက်ပြီးသိတယ်ပฏิပါဏအသိဉာဏ်နဲ့ပတ်သက်ပြီးသိတယ်ထိဉာဏ်ကြီးတွေကလည်းပဲထက်မြက်ပြီးတော့လာတယ်လို့ဆိုပရိသုတ်တံမမညာဏဥပ္ပန္နဗုဒ္ဓသာသနေမြတ်စွာဘုရားသာသနာတော်မှာသူ့ရဲ့ညာဟာဝင်းလက် တောက်ပြောင်လာခဲ့တယ်လို့ဆိုလိုတယ်ကုသလဟံဝိသုဒ္ဓိသူ ကထာဝဋ္ဌိဝိတာရတာတကယ်ကိုသူဟာကိရိတာစင်ကြယ်ရေးကိစ္စနဲ့ပတ်သက်ပြီး ဓမ္မအသိဉာဏ်စင်ကြယ်ရေးနဲ့ပတ်သက်ပြီးဝိတ္တုဒိတရားနဲ့ပတ်သက်လာတဲ့အခါသူလိမ္မာကျွမ်းကျင်မှုရှိတယ်ကထာဝတ္ထုဝိတ္တရာစကားပြောရမယ့်နေရာတွေမှာလည်းသူကလိမ္မာကျွမ်းကျင်တယ်အပြောဆိုလဲလိမ္မာကျွမ်းကျင်မှုရှိတယ်အဘိဓမ္မနေညုစာတဲ့အဘိဓမ္မနီးတွေကိုလည်းကောင်းကောင်းကျွမ်းကျင်တယ်ဝသိပ္ပတ္တမိသာသနေသာသနာတော်မှာစွန့်ဤတတိတွေအပြည့်အဝရှိတယ်လို့ အဲ့ဒါနဲ့ပတ်သက်ပြီးသူဆက်ပြောတာတတော်တောရဏဝုထုတမေရေညာကောသလတာမိနာပုစီတိနိပုနေပင်ညေပြာကရွန်တိယထာတထံပြာကရွန်တိယထာတထံတောရဏဝုထုဆိုတဲ့အယတ္တိတမှာတဲ့ကောသလမင်းကြီးမေးတဲ့မေးခွန်းတွေတိမ်မွေ့တဲ့တဲ့မေးခွန်းတွေကိုသူကအမှန်ကန်ဖြေဆိုနိုင်ခဲ့တယ်ဆိုတာညံကြီးတဲ့ဘိက္ခုနီမအောင် အဲ့တော့ကောသရမင်းကြီးကတိုင်ကန်လှီးတည်တဲ့အခါမှာတာဂိတဒီခေမထေရီမကြီးကတာဂိတနဲ့ကောသလဒီပါရဏသီခြားမှာတာဝတိခြားမှာလေတာဂိတနဲ့တာဂိတဆိုတာဝိသခာရဲ့မြို့တာဂိတနဲ့တာဝတိခြားမှာတောရဏဝတ္ထုဆိုရယ်ဒေသတစ်ခုရှိတယ်အဲခေမထေရီမကအဲ့ဒီမှာရောက်နေတဲ့ချိန် ကောသရမင်းကြီးကလည်းပဲတိုင်ငံလှိလိရင်ကနေပြီးတော့တာတာဝတိကနေပြီးတော့ခီးသွားရင်ကနေအဲ့တောရဏဝတ္ထုရောက်လာတယ်အဲ့ဒေသကိုရောက်လာတာရောက်လာတော့ကောသရမင်းကြီးကလည်းဖရာတရားကြီးညိုတဲ့ဘယင်ဆိုတော့လေသူ့လူတွေကိုမေးတယ်အေးဒီဒေသမှာပညာရှိရဟန္တာငါတွေငါတို့သွားရောက်ပြီးတော့ကြောရမဲ့ပုဂ္ဂိုလ်ရှိလာလို့ပြေးလိုက်တော့ သူ့နောက်ဝန်တန်းကမဲမှုတန်းကဘုရင်ကြီး तू ကစုံစမ်းထားပြီးသားတည်းကဘုရင်အမေးရင်ဖြေနိုင်အောင်ဆိုတော့အဲ့ဒီလူတွေကထုံးစံပဲရှင်မင်းကြီးဒီတောရဏဝတ္ထုမှာတခြားယဟန်တန်ကတော့မရှိဘူးအမတန်အသိဉာဏ်ရှိပြီးတော့ထက်မြက်တဲ့ခေမထေရီမတော့ရှိတယ်ခေမထေရီမအကြောင်းလည်းသူတို့သိပါပေါ့ဗိမိတာရရဲ့မိဖုရားကနေပြီးတော့ ဘေကုဏီဝတ်လာတဲ့ခေမထေရီမတော့ရှိတယ်သူဟာအပြောဟောအမတမကောင်းတယ်အသိဉာဏ်ထက်မြက်တယ်သူပဲရှိပါတယ်ဆိုတော့အေးကောင်းပြီငါအထာဆိုရင်ခေမထေရီမနဲ့သွားတွေ့မယ်သွားဖူးမယ်ဆိုပြီးတော့တောရဏဝတ္ထုမှာဒီကောသလမင်းကြီးကလာရောက်ပြီးတော့တွေ့တာတွေ့ုံတွေ့တာမဟုတ်ဘူးသူကမေးခွန်းနဲ့မေးတယ်သူမေးတဲ့မေးခွန်းကိုနည်းနည်းစဉ်းစားကြည့်ပေါ့ ရဟနာပုဂ္ဂိုလ်ဟာတဲ့သေပြီးတဲ့နောက်ဖြစ်အောင်မလားသေပြီးနောက်ဖြစ်သလားတဲ့ဒါပထမမေကိုရဟနာပုဂ္ဂိုလ်ဟာသေတဲ့သေပြီးတဲ့နောက်မဖြစ်တော့ဘူးလားတဲ့ဒါဒုတိယမေကိုရဟနာပုဂ္ဂိုလ်ဟာသေပြီးတဲ့နောက်ဖြစ်တာလည်းရှိတယ်မဖြစ်တာလည်းရှိတယ်ဒီလိုလားတဲ့စတုထကြတော့ယဟနာပုဂ္ဂိုလ်ဟာသေပြီးတဲ့နောက်မှာ မဖြစ်ဘူး ဒါပေမဲ့မဖြစ်ဘူးလည်းမဟုတ်ဘူးဒါပဲ negative เนาะသိပြီးတဲ့နောက်မဖြစ်ဘူးဒါပေမဲ့မဖြစ်ဘူးလည်းမဟုတ်ဘူးဆိုတော့ဘာမှရမှာတော့အဲဒါကလေးခွန်းရှိတယ်ယန္တာပုဂ္ဂိုလ်သည်သိပြီးနောက်မဖြစ်ဘူးဆိုတာတခုသိပြီးနောက်ဖြစ်တယ်ဆိုတာတခုသိပြီးနောက်မဖြစ်ဘူးဆိုတာတခုသိပြီးနောက်ဖြစ်တာလည်းရှိတယ်မဖြစ်တာလည်းရှိတယ်ဆိုတာတခုသိပြီးနောက် မဖြစ်ဘူးတော့ဘူးလုံးဝမဖြစ်တာတော့မဟုတ်ဘူးဆိုတာရယ်မရှိဘူးရှိတယ်ကားလို့ပြောတာ ਨੇ အတူတူပဲမရှိဘူးလို့ပြောပြီးရှိတယ်မရှိဘူးရှိတယ်နှခွားတုပ်ဖြေတာအဲ့ဒီမိကွန်းတွေကဘလို့ဟာတော့ဆိုတတဝါနဲ့ပတ်သက်ပြီးပြောမယ်ဆိုရင်တတဝါသည်သိပြီးနောက်ဖြစ်သလားလို့ဖြစ်တယ်လို့ဖြစ်ရင်တတတဝါရမြဲနေ ဖြစ်တယ်လို့ပြောတာတရဝါဆိုတာဖြစ်တယ်လို့ပြောရင်တတရဝါရမဖြစ်ဘူးလို့ပြောရင်ဥစေရဝါရတချို့ဖြစ်တယ်တချို့မဖြစ်ဘူးလို့ဆိုရင်ဧကိစ္စတတရဝါရဖြစ်တာမဖြစ်ဘူးမဖြစ်ဘူးလည်းမဟုတ်ဘူးဆိုတာကြတော့အမရာဝိခိပဝါဒလို့တော့၄ချက်၄ချက်အများအားရှိတယ်တရားလက်တစ်လို့ခေါ်တယ်တရားလက်တစ်မိကုန်နေ အဲ့တော့ခေမထေရီခေမထေရီမကကောသရမင်းကြီးကအဲ့လိုမေးလိုက်တော့သူကဘာပြောတော့ရှင်ထေရီအရှင်မရဟန္တာပုဂ္ဂိုလ်ဟာသိပြီးနောက်ဖြစ်သလားဒါမျိုးပြောလို့မရပါဘူးအပြကတံမပြောရမယ့်စကားဖြစ်ပါတယ်ဒီတစ်ခုကအပြကတမေတ္တာဒါမပြောရမယ့်စကားဖြစ်ပါတယ် ယန္နာပုဂ္ဂိုလ်မှသည်ဖြစ်သလားမဖြစ်ဘူးလားဆိုရင်လည်းဒါမျိုးလည်းပြောလို့မရပါဘူးတချို့ဖြစ်တယ်တချို့မဖြစ်ဘူးဒါမျိုးလည်းပြောလို့မရဘူးသူဖြေတာအပြာကတမေတ္တံပြောလို့မရပါဘူးနဲ့ဖြေလိုက်တယ်လေးချက်လို့အဲ့တော့ဘာဖြစ်လို့ပြောလို့မရတာတော့လို့ဆိုလို့ပြောလို့ဖြစ်တဲ့ယုတ်တိနံနေမရှိတော့လို့ပြောလို့မရဘူးလို့ပြောတာလေယဟန္တာဖြစ်သွားပြီးတဲ့နောက်မှာ ဒီပုဂ္ဂိုလ်မှာနောက်နောက်ဘဝမှာယုတ်နံပြောပြောလို့ရတဲ့ယုတ်နံခန္ဓာဆိုမရှိဘူးမရှိလို့ပြောလို့မရပါဘူးတို့ဆိုလိုတယ်ပေါ့နော်အဲ့လိုဖြေလိုက်တာဒါလေးနဲ့တဲ့မြတ်စွာဘုရားရဲ့အဖြေစကားမျိုးပဲလေးနဲ့တဲ့စကားပဲဘာလို့လို့ဆိုရင်ယန္တာ ပုဂ္ဂိုလ်လို့ကမရှိဘူးယုံနာမဲ့ရှိတယ်ဟိုကပြဉ္ညာမြတာဖြစ်တယ်ပေါ့ သူကပြဉ္ညတ်ကိုကင်မေသည့်အတွက်ကြောင့်အပြကတမေတ္တံလို့ပြောတာအဲယုံနံကိုပေးတာမဟုတ်ဘူးယဟန္တာဆိုတဲ့ပုဂ္ဂိုလ်တဲ့ယဟန္တာပုဂ္ဂိုလ်သည်သိပြီးတဲ့နောက်ဖြစ်သေးလားဆိုရယ်မေကုံးဟာဒါယဟန္တာပုဂ္ဂိုလ်သည်ဆိုရဲကနောက်ထပ်ဖြစ်မဖြစ်ဆိုတာတွေပြောတာတွေကအလွဲမှားတွေဖြစ်သွားတယ်ကဲဒါရှင်းအောင်တစ်ခုပြောပြမယ်ကျွန်ုပ်မှာကားမရှိပါဘူး အဲ့ဒီမရှိတဲ့ကားဟာ made in Japan လား made in Germany လားဘယ်လိုဖြေကြမလဲကျုပ်မှာကားမရှိဘူးမရှိတဲ့ကားဟာဂျပန်လုပ်တဲ့ကားလားဂျာမနီမှာလုပ်တဲ့ကားလားဆိုရှိမှမရှိတဲ့ကားကို made in Japan made in Germany ပြောလို့ရပါမလားဘာနဲ့ဥပမာတူတုံးဆိုရင် သားသမီးမထွန်းမထွန်းရတဲ့အမျိုးသမီးတယောက်ကိုသူ့မှာသားသမီးမရှိဘူး ဒါပေမဲ့သူ့သားကဘယ်အရွယ်ရှိပြီလဲလို့မေးရင်ဘယ်လိုလုပ်ဖြစ်သားမှမရှိတာဘယ်အရွယ်ရှိတုံးလို့ဆိုတာဖြေးစရာရှိမှမရှိတာအဲ့ဒါလိုပဲအခုကလည်းဖြေးစရာမရှိဘူးဒါမှမဟုတ် အပြကတဖြေးစရာမရှိပါဘူးဒါနဲ့ပတ်သက်ပြီးရှိမှမရှိတာဘယ်လိုလုပ်ဖြေးဒီအိဗယ်ကိုပြောတာနော်ယဟန္တာ ပုဂ္ဂိုလ်ဆိုတာရှိကိုမရှိဘူးရှုံးနာမဲ့ရှိတယ် အဲ့ဒီပုဂ္ဂိုလ်ကိုအရှိအနေနဲ့မေးသည့်အတွက်ကြောင့်ဖြေစရာမရှိပါဘူးလို့ပြောလိုက်တယ်အဲ့တော့ပြီးတဲ့အခါဘေကုဏီမကပြောလိုက်တယ်မကျင်တတ်လို့ရှိရင်တဲ့မြတ်စွာဘုရားနဲ့တွေ့ရင်ဒီမေကွန်းထပ်မေးလိုက်ပါတဲ့ဖះဖြည့်တဲ့တိုင်သာမှတ်လိုက်ပါလို့ဘုရင်ကြီးကိုပြောလိုက်တော့တာဝတိယဘုရင်ကြီးကလည်းဖះစီခဏနာရောက်တော့ဖះစီရောက်တဲ့အခါဒီမေကွန်းထပ်မေးတယ်မေးတော့ခေမာဘေကုဏီမဖြည့်တဲ့အတိုင်းပဲတထပ်သေးကြမြတ်စွာဘုရား အဲ့ဒီမှာသူကအံ့ဩတယ်ဆရာတပည့်ဟာကြည်သမောင်းတထပ်သေးပဲတဲ့ဆိုပြီးဝမ်းမြောက်ဝမ်းသာပြောတာအဲ့ဒီဇလန်လည်းရှိတယ်ပေါ့နော်တဒါတရာဇာသူကတံဥပသင်္ကမပုစ္ဆတပုစ္ဆထအဲ့ဒီကောသရမင်းကြီးကမြတ်စွာဘုရားနဲ့တွေ့တဲ့အခါမှာလည်းဒီမိဂုံးပေးတယ်တထေဝဗုဒ္ဓောပြကတိယထာတေပြကတာမယဘေကုဏီမှာဖြည့်တဲ့အတိုင်းပဲမြတ်စွာဘုရားကလည်းဖြည့်လိုက်တယ် စီနောတသမိန်ခုနေတုတ်သောဣတရေကေထပေတိမှာအဲ့ဒါနဲ့ပတ်သက်ပြီးအဲ့ဒီအကြောင်းအရာနဲ့ပတ်သက်ပြီးမြတ်စွာဘုရားကဒီလိုနည်းနည်းတဲ့မိကွန်းတစ်ခုကိုဖြေနိုင်တယ်ဆိုပြီးတော့မဟာပညာကျော်ဘွဲ့ပေးလိုက်တာပေါ့မဟာပညာတကယ်ကိုကြီးကျယ်မြင့်မြတ်တဲ့ပညာရှိသူတွေထဲမှာအထွတ်အမြတ်ဖြစ်တယ်လို့ရှင်သာရိပုတ္တရာကိုပေးတဲ့ဘွဲ့မျိုး ဘိက္ခုနီတွေထဲမှာထူးခြားတဲ့အသိပညာရှိတဲ့ဘိက္ခုနီဖြစ်ရသော်ဘုရားကဣတရေဘွယ်ချီကျူးလိုက်တယ်တဲ့အဲ့တော့သူကနောက်ဆုံးချိန်မှာ သူ့ရဲ့နောက်ဆုံးရဲ့နေ့ရက်များပြောတာကတော့ကိလေသာဇာပိတာမရှာသူမှာကိလေသာတွေမရှိတော့ပါဘူးအကုန်လုံးဖြတ်စည်းပြစ်ပါပြီဘဝတ္တဝေသမုဟတဘဝတွေအလုံးကိုပယ်ဖြတ်ပြီးပါပြီ နာဂီဝဗန္နာစစ်တောဝေရာမိနာတဝါကျိုးဖြေပြီးတော့လွတ်လိုက်တဲ့ဆင်မကြီးလူသူဟာလွတ်လွတ်ကျွတ်ကျွတ်နဲ့အာတော်ကင်းပြီးတော့နေရပါတယ်။သွားကတံဝတ္တမေဝတိမေအာတိမမဗုဒ္ဓတတန္တိကေမြတ်စွာဘုရားထံသူလာရောက်ရတာဟာကောင်းသောလာရောက်ခြင်းဖြစ်ပါတယ်တဲ့အကျိုးရှိသောလာရောက်ခြင်းဖြစ်ပါတယ်။တိတ်သောဝိဇ္ဇာအနုပ္ပတ္တကတံဗုဒ္ဓတသာသနာ ဝိဇ္ဇာဉာဏ်သုံးပါးကိုလည်းသူရရှိပြီးပြီမြတ်စွာဘုရားရဲ့ဆုံးမကိုလည်းပြည့်စုံအောင်သူဖြစ်ကျင့်မိတာဖြစ်တယ်တဲ့ပဋိသင်္မိတာစတတ်သောဝိမောခေပိစာအတ္တိမေပဋိသင်္မိတာဉာဏ်၄ပါးကိုလည်းသူရတယ်ဝိမောခဆိုတဲ့ဇန်ရှင်မျိုးကိုလည်းသူရတယ်ဆလပိညာသစ္စိကတာအဘိညာဉ်6ပါးကိုလည်းသူမျက်မှောက်ပြုတယ်ကတံဗုဒ္ဓတသာသနာမြတ်စွာဘုရားရဲ့အဆုံးအမကိုလုံးဝပြည့်ပြည့်စုံစုံဆောင်ရွက်ပြီးဖြစ်ပါတယ်လို့ ဏီကုံချုပ်တဲ့အခါမှာအိဋ္ဌံသူတံနော်ခေမာဘိက္ခုနီဣမဂါထာယောအဘသိဋ္ဌာခေမာဘိက္ခုနီမဟာဒီဂါထာတွေကိုရွတ်ဆိုပြီးသူ့ရဲ့နောက်ဆုံးနေ့မှာပြောကြားခဲ့တာဖြစ်ပါတယ်ဆိုတာ ਨੇ ဒီခေမာဒေရီမရဲ့အပါဒံကိုအဆုံးသတ်ထားတာဖြစ်ပါတယ်တရားချက်ကင်သူတော်စင်ပြိဿပေါင်းတို့ ခေမဘိက္ခုနီမရဲ့ပါရမီဘဝနဲ့နောက်ဆုံးနေ့ရဲ့မြအကြောင်းကိုနာယူမှတ်သားကြရသဖြင့်မိမိတို့ဓမ္မဓမ္မအသိဉာဏ်တွေကို ရရှိပြီးတော့ထိုဓမ္မအသိဉာဏ်ကိုအခြေပြုတာနိဗ္ဗာန်မဲ့ဖို့ကိုမျက်မှောက်ပြုနိုင်အောင်ကြိုးစားအားထုတ်နိုင်ကြပါစေကုန်သတည်းသာဓုသာ